الحمد لله الحمد لله رب العالمين إن الله يعلم غيب السماوات والأرض والله بصير بما تعملون يقلب الله الليل والنهار إن في ذلك لعبرة لأولي الأبصار أما بعد قال الله أعوذ بالله من الشيطان မြတ်လာတဲ့ယောမလူဝါနေ့မှာအလားရှိမြတ်ဘုရားသတ်ပြုရာကြွရောက်လာကြတဲ့မွတ်စလင်အမျိုးသားမျိုးပေါင်းခင်ဗျာအစ္စလာမ်အလိုင်ဝါရဟ်မလာဟီဝါဘရကာတူဝါလိကုမ်အစ္စလာမ်ဝါရဟ်မတူလာဟီဝါဘရကာတူယနေ့2013ခုနှစ်ကိုလာပိုင်း6ရက်နေ့မှာကျွန်တော်တင်ပြမယ်ခေါင်းစဉ်ကတော့ကျွန်တော်အခန်းဆက်ဖြစ် ဟောကြားတင်ပြနေတဲ့ဘယ်လိုပြုပြင်ပြောင်းလဲ change လုပ်ကြမလဲဆိုတော့ဘောင်းစဉ်ပိုင်းလေးကိုဆက်လက်ပြီးတင်ပြပါမှာဖြစ်ပါတယ်ဒီကောင်းစဉ်ကြီးအောက်မှာကျွန်တော်တင်ပြနေတာကတော့ဘယ်ချက်တွေက change ပြုပြင်ပြောင်းလဲခြင်းပြုလုပ်ခြင်းနဲ့ပြုလုပ်တဲ့ဖြစ်စဉ်ကိုဟန်တာ ပိတ်ဆို့နေသည်ဆိုတဲ့ subtitle ပေါ့ခေါင်းစဉ်တွေကိုကျွန်တော်တင်ပြပြရှိပါတယ်ဒီခေါင်းစဉ်ဝဲအောက်မှာနေနဲ့ကျွန်တော်အနေနဲ့တင်ပြခဲ့တာကเนาะကျွန်တော်တို့လူစုပွဲတရားမှာပြုပြင်ပြောင်းလဲရေးပြုလုပ်တဲ့အခါမှာအဲ့ဒီပြုပြင်ပြောင်းလဲရေးပြုလုပ်ခြင်းကိုဟန်တာပိတ်ဆို့နေတဲ့အနေအထားလေးရှိပါတယ်အဲ့ဒါတွေကကျွန်တော်တင်ပြခဲ့ပြီးတာကနံပါတ်1 ရစ်ကုန်ခြင်းနံပါတ်1အစုအဖွဲ့တရားရဲ့တွေးမြင်ခံယူပုံဒလိနံပါတ်3ချက်ပြဿနာတရားကိုဖြစ်ရုံဖြစ်စဉ်လို့ယူဆလိုက်ခြင်းနံပါတ်4ချက်အပြောင်းလဲမရှိသောဖြစ်တည်မှုလို့မှတ်ယူလိုက်ခြင်းနံပါတ်5တရားဝင်ဖြစ်တည်မှုတစ်ပွဲမှတ်ယူလိုက်ခြင်းဆိုတဲ့လူအစုအဖွဲ့တရားတွေမှာဒီလိုပြုပြင်ပြောင်းလဲခြင်း change ကို ဟန်တာပိတ်ဆို့နေတဲ့အယူအသွေးတွေကျွန်တော်သင်ပြခဲ့ပြပါတယ်ဒီကနေ့မှာတော့ကြာရှိတဲ့အပိုင်းအဲ့ဒီအောက်မှာဆိုတော့နှစ်ပိုင်းရှိပါတယ်ကျွန်တော်ထင်တယ်ဒီနေ့တော့ကျွန်တော်ဘာမှမပြတာဘူးခင်ဗျာလေဟန်ဆက်ဟောပါလိမ့်မယ်ဒီနေ့သင်ပြမယ့်အပိုင်းကတော့အပိုင်း6ပါဗျာနော်ဒါဒါတော့6သူကဘာလဲဆိုတော့စုံလင်ကွဲပြားမှုတန်ဖို့ valuing diversity ကိုနားမလည်ခြင်းဆိုတဲ့အပိုင်း နော် diversity နဲ့ပတ်သက်ပြီးကျွန်တော်အရင်ကလည်းသင်ပြခဲ့လို့တာရှိပါလေ။ဒီဟာတွေ့ရဲပြပါပြီ။နော်စာနဲ့လည်းကျွန်တော်ပြထားပါလေ။ရှိတယ်။နော်ဒီကနေ့မှာတော့ကျွန်တော်ကတော့နော် change အောက်ကနေပြီးတော့ဒီ diversity ကိုဘယ်လိုပုံစံသွားမလဲ။အဓိကတော့ diversity သွားမယ်ဆိုရင် diversity ကိုတန်ဖိုးထားနိုင်တဲ့ value and diversity ကိုကျွန်တော်တို့လက်ခံသဘောပေါက်နားလည်အောင်လုပ်ပါလေ။အဲ့တော့ကြောင့် ဒီကနေ့မှာတော့ဒီပန်းကျွန်တော်အဓိကထားပြီးပြသွားမှာဖြစ်တယ်အဲ့တော့ဒီပန်းလေးကိုကျွန်တော်မတင်ပြခင်မှာသုံးဖို့ဒီတန်းပိုင်းမှာကျွန်တော်ရုပ်ဖတ်ရတဲ့ကုရ်အာန်အာယတ်ဆူရာအန်အာမ်ဆူရာနံပါတ်6အန်ပါတ်35ကိုအနည်းငယ်ရှင်းပြစေဖြစ်စနစ်နဲ့လည်းကိုက်နေလို့ဒီအာယတ်ကိုကျွန်တော်ဖတ်ပြီးကြည့်လို့ဖြစ်ပါတယ်အဲ့ဒီအာယတ်တော့ကုလ်ယာကောမီမလူအလာ منكم إني عامل فسوف تعلمون من تكون له عاقبة الدار إنه لا يفلح الظالمون ဒီမှာတမ်းမှမှတ်သားစရာတန်ဖိုးထားစရာနှလုံးသွင်းစရာအလ္လာဟ်ရဲ့အာယတ်တော်ပါတမန်တော်မြတ်ကဒီတိုင်းချက်လုပ်ခဲ့တယ်ယနေ့တမန်တော်မြတ်ဆွန်နတ်ပြောနေရတာတမန်တော်မြတ်ဆွန်နတ်ဘာလဲဆိုတာကိုကျွန်တော်သိယူရတော့ဟောဝါဒတာပါကိစ္စကားရပြောရအောင်ဆိုအဲ့လိုဖြစ် တော့ကုရ်အာန်မှာရှိတဲ့ဓမ္မနဲ့ဆွနတ်တော်တွေပဲကျွန်တော်တို့ခုတောင်းလို့ရှိနော်အဲ့ဒီအဲ့ကဘာပြောလဲဆိုတော့အလ္လာဟ်ကကိုယ်တင်တမန်တော်ကျွေးကြော်လိုက်နော်ဘလို့ကျွေးကြော်လဲယာကောအိုးမြို့သားတို့အဲ့တော့မြို့သားတို့ဆိုအဲ့ဒီတမန်တော်မြတ်ခင်မှာတော့မရှိလေမကာသားတွေရှိတော့ဘောအခုကတော့ရန်ချေပြသွားပြီလေနော်မွတ်စလင်ကမြူနီတီကချေပြသွားပြီ ဘုံလုံးကတော့ဒီတောင်းခြင်းမှရှိတဲ့မကာတာတို့ကအခြေပြုပြောတယ်အလာရှင်ကဒီဇကားတော့ဆက်လက်ထည့်ပေးတယ်ဒါကျွန်တော်တို့ရှေ့ရှေ့ဆက်လက်ဒါဆက်သွားဖြစ်နော်ဟိုပြောတာမကာတာပေါ့တော့တင်တို့ဒီတင်တို့ယက်ချက်ကိုအကောင့်ထဲပေါ်ကြပါတမန်တော်ကိုစန့်ကျင်တယ်မကာတာတွေချို့ပေါ့နော်စန့်ကျင်တယ်အဲ့ဒါမင်းတို့စန့်ကျင်တယ်မင်းတို့ကောက်စန့်ကျင်မယ်လို့မင်းတို့လို့မင်းတို့လို့မင်းတို့လို့ကောင်းတယ်ပေါ်ကြ တမန်တော်ပြောအင်းနီအာမင်အေးငါတမန်တော်ကလေးငါရက်ကြည့်အကောင့်တွေပေါ်လောက်ဆောင်သွားပြီဖြစ်အလားပြောခိုင်းတော့တမန်တော်မင်းတို့ငါဆက်ကျင်တယ်သူတို့အလုံးငါကလည်းငါလုံးပါပြောရတယ်တဘောကတမန်တော်ဟိုတော်မှဆန့်ကျင်နေတဲ့လူရှိခဲ့ငါစကုဏဘာလို့လဲနော်ဘာမှအားမရ နော်ကိုလိုကိုလိုနော်အဲ့တော့ဆက်ပြတို့ပြရတဲ့နော်ပစောဖာတာလမူမန်တကူလိုလဟူအာဒီဘတ်ဒါတို့ပြရမကြခင်တော့အချိန်ကာလမှာအောင်မြင်ခြင်းပန်းနိုင်ပြီရဲ့ဘယ်တို့အတွက်ဖြစ်ပြီဆိုတာကိုတင်တင်လို့သိမြင်လာကြပြီတော့ဆုံးဖြတ်ချက်တော့အချိန်လိုလေကြာအချိန်အချိန်ကကျွန်တော်တို့ဆုံးဖြတ်ပြီးပါပဲ နော်အချိန်လို့တယ်ပြဿနာကိုတာမန်ဒေတာကိုကြည့်လိုက်ပြီးတော့အာငါစကူလာတော့ပေါ်ပါပြီဘုံဘယ်ကတော့ပေါ်ပါပြီဒီလိုမျိုးပေါ်ပါပြောလို့မရဘူးအချိန်ကြည့်အဲ့ဒီမှာကြည့်ပြီးတော့မှအောင်မြင်မှုဆိုတာဘာလဲဘယ်သူမှန်တယ်လဲမချင်သေးတာပဲဧကမုတ်ချအလားမြတ်ဒီတဲ့ဇွာလဲဇွာလဲဆိုတော့ကျွန်တော်တို့မတော်မတရားပြုလုပ်သူတွေကိုအောင်မြင်ဖို့ချီးမြှင့်တော်မူလုံးဝမဟုတ်ဘူးအလားမြတ်ကမှန်တဲ့ဘက်ပါဗျာ ပေးခဲ့တဲ့ဝဟီသူချပေးတဲ့ဝဟီဘယ်သူတက်ပြီလဲဘယ်သူလိုက်လာလဲအဲ့ဒီဘက်မှာတမန်တော်မြတ်ကအဲ့ဒါလာကျွေးကြော်တယ်တမန်တော်မြတ်ကလည်းကျွေးကြော်အဲ့တိုင်းလုပ်တယ်အဲ့ဒါတမန်တော်မြတ်ဆောလက်ပဲကုရ်အာန်ပြတာဆောလက်ကြည့်ရှင်းလေနော်အဲ့တော့ဒီကုရ်အာန်ရက်ကတမန်တော်မြတ်ကြီးရဲ့အင်မတန်မှတိကျတက်သားတဲ့လမ်းစဉ်တရားဖြစ်တယ်တမန်တော်မြတ်ကသူ့ကိစ္စတွေပါ နော်ပြောတော့ပြောင်ပြောင်သဘောထားချင်းချင်းနဲ့ဆက်ဆံတာရှိတယ်တချို့ကိစ္စတော့တက်တက်တော့ဆက်ဆံတယ်ဘာတချို့ဒါကျွန်တော်တို့ကိုယ်တိုင်လည်းဒီသဘောလေးတွေ့ရတယ်တချို့ကိစ္စတော့ပြောတော့ဆက်ဆံတယ်တချို့ကိစ္စတော့တက်တက်တော့ပြောလိုက်ရတယ်ဒါလေးလူမောင်းတယ်အမှန်တကယ်လည်းလူမောင်းကားတာပဲနော်လုံးတော့မဆုံးသူ့အသက်အန္တရာယ်တော့မှရရှာဖို့ကြိုးစားကြည့်ရသေးတာပဲနော်အဲ့တော့ဒီကနေ့တမန်တော်ရဲ့လမ်းစဉ်ကိုလိုက်နာပေါ်ဆောင်တော်သူတွေအတွက် တမန်တော်မြတ်ကိုချစ်မြတ်လို့သူတွေအတွက်စံနမူနာယူရမယ်အတုယူလိုက်လာရမယ်ကုရ်အာန်ပြလမ်းစဉ်တရားပဲဖြစ်ပြီးဒီအာယတ်ကဟောဒီအာယတ်ကိုလိုက်လာတိုင်းပဲဆိုရင်ကျွန်တော်တို့အလုပ်ကိုကျွန်တော်လုပ်မယ်ဘယ်လိုမှကြောက်စရာကိုမှန်တာတော့မလားမှန်တဲ့လူပဲတော့မှကြောက်စရာမမှန်တဲ့လူတွေကကြောက်တယ်အဲ့ဒီဖြစ်နေတဲ့ဖြစ်ဖြစ်တွေကြည့်ပါ ကြောက်နေတဲ့လူတွေကိုကဖြစ်မှကြောက်လို့ဒီကဖြစ်မှကြောက်လို့ကိုကပြောက်မှကြောက်လို့ဒီကပြောက်မှကြောက်လို့အဲ့ဒါဘာဖြစ်လို့လဲမမှန်လို့ပေါ့မှန်ရင်ဘာပြောက်စရာလိုလဲအဲ့တော့ကျွန်တော်တို့ရဲ့တမန်တော်မြတ်မုဟမ္မဒ်ဆလ္လာလာဟူအလိုင်းဝါဆလမ်အလ္လာဟ်မြတ်ထုတ်ပြန်ပို့ချတဲ့ကုရ်အာန်လမ်းစဉ်ပေါ်မှာသူ့ရဲ့ဥပ္ပိချက်သူ့ရဲ့ရွယ်ချက်တွေ ဆဲနေတာပဲကျွန်တော်ကျွန်တော်တို့ကျွန်တော်တို့ကတမန်တော်များနဲ့တစ်ခက်တည်းပါလို့ကျွန်တော်မပြောပါဘူးနော်မနိုင်ပါဘူးနော်မနိုင်ရဘူးအဲ့တော့စင်ကြိုင်လောက်ရတွေကိုတမန်တော်များနဲ့အပြိုင်အဲ့မှာကသားတွေလုပ်ခဲ့ကြတယ်ဒါပေမဲ့တမန်တော်များကျော်လာခဲ့တဲ့လမ်းစဉ်အောင်မြင်ခဲ့တာအချိန်ကအဆုံးပြပေးခဲ့တယ်လေဟုတ်လားတမန်တော်များကိုစော်ကားခဲ့တဲ့လူတွေဘယ်ပုံစံနဲ့နာမည်ကြီးလဲ တမန်တော်များခနဲ့ကမ္ဘာလူ့အဖွဲ့အစည်းမှာဘယ်ပုံစံနဲ့နာမည်ကြီးသလဲဒါကြောင့်ဒီကနေ့မှာလည်းစစ်မှန်တဲ့လမ်းစဉ်ပေါ်မှာဘဝကိုရှောင်လန်းတည်ဆောက်နေသူတွေရှိသလိုအတူအရာတွေအစစ်မှန်ဆိုပြီးတော့ဘဝကိုပုံအပ်ရှောင်လန်းနေတဲ့လူတွေလည်းရှိပါသေးတယ်ကြုံရအောင်ပါဒါတွေကရှိနေမှာပဲထဲ့ကိုမစင်စားနဲ့ကိုသွားမယ်လားကိုသွား အဲ့တော့ဘယ်သူမှန်းနေဘယ်ဝါမှန်းနေဆိုတာကတော့သို့သောကျွန်တော်ဒီပတ်သွားတဲ့ကုရ်အာန်ဆူရာနံပါတ်6အဲ့နံပါတ်135ကရည်ညွှန်းလို့အချိန်ကပဲဆုံးဖြတ်ပေးလာတယ်အချိန်ကဆုံးဖြတ်ပေးလာပါတယ်ဒါကြောင့်စစ်မှန်တဲ့ကုရ်အာန်လမ်းစဉ်ပေါ်မှာမဆုတ်မနစ်တော့ဇွဲလုံးကနေအညီရုပ်ရုံကြည့်ကြည့်လှုပ်ဆောင်ကြဖို့ကျွန်တော်အနေနဲ့ပိုးစွာပထမဆုံး ဒီခုပါနေပြီးတော့တိုက်ပေါ်လိုက်တယ်။ဒါကျွန်တော်ရဲ့ဒီတာပိုင်းပါ။ဘာဖြစ်လို့လဲကျွန်တော်လည်းလုံးကြပါမယ်။အလုံးလုံးနဲ့နောက်ချက်တွေတွေ့မယ်။အမှန်အပပြောဆိုမှုတွေတွေ့မယ်။နောက်ဆုံးပြဆဲဆိုမှုတွေတွေ့မယ်။အန္တရာယ်ပြလာမှုတွေတွေ့မယ်။အလာနဲ့အလာတော့ဆိုလို့ပဲဥဒိပါဆယ်လိုက်ပါ။အချိန်တိုင်းဒါတွေပြောက်သွားပါလိမ့်မယ်။မရင်းရင်ပါစီနေ။ကောင်းပြီ။ဒါနဲ့ကျွန်တော်ရဲ့တင်ပြတဲ့အကောင်းဆုံးဆက်လို့တင်ပြရတယ်။ ဆုံးတော့ကျွန်တော်ပြောတာဒီနေ့မှာအခန်းကဏ္ဍ6ဖြစ်တယ်စုံလင်ပွဲပြားမှုရဲ့တန်ဖို့ learning diversity ကိုနားမလည်ခြင်းဒီနေ့အဆုံးလုံးနဲ့ပွဲပြားနေတဲ့အောက်နားမလည်ပေးနိုင်တဲ့တန်ဖို့မထားနိုင်တဲ့စိတ်အနေထားမျိုးသည်ပြုပြင်ပြောင်းလဲဖို့ကိုပြုလုပ်တဲ့အခါမှာအနှောက်အယှက်ဖြစ်စေ ငါ့လူနဲ့ငါ့အဆုနဲ့ငါ့ဟာပဲငါ့တဘောသားပဲကျန်တဲ့မပါရောအဲ့ဒါဘာလို့ဒါလေးကိုကျွန်တော်ရှင်းပြပြပြအဲ့တော့စုံလင်ပွဲပြမှုရဲ့တန်ဖိုးကိုနားမလည်ဘူးဆိုရင်တနည်းအားဖြင့်လက်မခံနိုင်ဘူးဆိုရင်လူဖွဲ့စည်းတရားဟာပြုပြင်ပြောင်းလဲခြင်း change လုပ်ဖို့ဖြစ်နိုင်ပါဒီကနေ့ကျွန်တော်တို့ရဲ့လူဖွဲ့စည်းပြီးဒီမှာလူကဘာမှာ မတူကွဲပြားနေတဲ့စုံလင်ကွဲပြားမှုတွေကိုနားလေတံဖို့ထပ်တော့ဖို့လိုအပ်တယ်ကုရ်အာန်ကိုလေ့လာလိုက်တာလို့ဆိုတယ်နော်ကျွန်တော်ကွဲကွဲမှုကို deviation ကိုမပြောဘူးနော် diversity ကိုပြောတာ deviation ကိုပြောနေတာပေါ့ကွဲလွဲမှုကိုပြောနေတာပေါ့ကွဲလွဲတွေ့ဖြီမှုကိုပြောနေတာပေါ့အဲ့ဒါကိုနားလေအဲ့တော့ကျွန်တော်က Quran ayat တခုအများကြီးရှိတခုကိုကျွန်တော်ဘုရားမှာပြပြကျွန်တော်လည်းပြောတာဆိုတာနံပါတ်6အန်ဝတ်ရန်47မှာအရှင်းကလူမြင့်ကြတာ وهو الذي أنشأ جنات معروشات وغير معروشات والنقل والزرع مختلفا أكله والزيتون والرمان قلوا من ثمره إذا တွေ့တက်တတ်သောနွယ်ပင်မျိုးကို၎င်းနွယ်ပင်ဟောက်သောမိမိ၏ပင်စီပေါ်ရပ်တည်နိုင်သောအပင်များကို၎င်းအနံ့ရတာနဲ့ပြည့်စုံသောစားသုံးွယ်ရာစောပလုံပင်တို့ကို၎င်းအရာပေးနှင့်အရာသာအမျိုးမျိုးပွဲပြားစုံလင်လာသောတိပင်စားပင်များကို၎င်းမျိုးသူမျိုးပွဲများဖြစ်ကြသောစီထွက်ကိနနဲ့ တလဲပြီးများလို့လည်းပေါ့ပေါက်ရောက်ဖြစ်လို့စိတ်ပြီးအဲ့မှာတိထားပြီးတော့အားလုံးမြို့ဝဲဝဲဝဲဝဲဝဲဘက်ချနာမှု diversity တိထားပြီးတော့ပေါ့ပြီးတင်းတို့ဒီရင်းပင်များရင်းသိနာများကိုတင်းပွင့်လာကြတော့စားသုံးကြပါလိမ့်ဟောအဲ့ဒီမှာကျွန်တော်တို့က primary factor ရှိတယ် secondary factor ရှိတယ်အဲကျွန်တော်တို့လည်းရှင်းပြပြီးပါထို့ပြင်အင်းနာများကိုစုခုရိတ်သိမ်းတော့အခါပေကံဒဏ်မှုကိုလည်းတာဝန်ချေစွာပြုလုပ်ဆောင်ရပါလိမ့်မယ်တင်းတို့အလွဲသုံးစားမပြုကြလေနဲ့ဧကမုချပေအလားရှင်ရသူဖြုံးသိခြင်းအလွဲသုံးစားပြုခြင်းကိုလုံးဝပြတ်သက်တော်မူမဟုတ်ဘူးကုရ်အာန်ဆူရာနံပါတ်6အာယတ် အဲ့တော့ဒီအရက်ကိုလေ့လာကြည့်မယ်ဆိုရင်အခြေခံသဘောရတော့အလရှိမြတ်ကလူသားတွေစားသုံးဖို့ပင်မျိုးစုံတိနာမျိုးစုံဒါတွေကိုစီရင်ဖြစ်သွန်းသားစေတယ်ဒီပင်တွေဒီတိနာတွေကိုလူတွေကစားသုံးကြတယ်လူတန်းပိတ်ကကြတယ်အလွဲသုံးတာမလုပ်ဖို့မဖြုတ်ဘူးပေါ့အလရှိမြတ်ကတာမြင့်သတိပေးတယ်တာမအောင်ကြည့်မယ်ဆိုတော့တော့ပဲပေါ့ဒါပေမဲ့ ဒီအရက်ကိုသင်ချာလေ့လာကြည့်မယ်ဆိုရင်တာမန်လောက်ကြည့်မယ်ဆို primary factor ဆိုတော့အခြေ secondary factor ဒါကဘာလို့ istimar တော့တဲ့ဘောနော် secondary တော့ပေါ့ဗျာအဲ့ဒါစကားပြောမယ်ဆိုရင်နော်ဒီပေါ်မှာဒုတိယအဆင့်သွင်းမြင်ဖို့ second top နေလို့ဆိုရင်ဘယ်လိုပြရမလဲဆိုတော့ culture ကိုတော့ကျွန်တော်ပြရအောင်ဒါမှပြောရတဲ့အတိုင်းစားလို့ကိုယ်စိတ်မဟုတ်ဘာလဲဆိုတော့ အလ္လာဟ်ရှင်မြတ်ကအယောင်ဝေးဆုံးရတာဆုံးမျိုးစားဆုံးအယွယ်ဆုံးအပင်များတစ်သီးဝလာများကိုတနည်းအားဖြင့်မတူကွဲပြားသောအပင်နဲ့ဟုတ်လားဒီပင်ချစ်မတူကွဲပြားမတူကွဲပြားနေမတူကွဲပြားသောအပင်နဲ့တစ်သီးဝလာများကိုလူသားတွေစားသုံးဖို့အတွက်လူသားတွေအကျိုးရှိစေဖို့အတွက်စီရင်ဖြစ်ထွန်းထားစေတယ် လူသားတွေလည်းကအလာရှင်ရဲ့မတူကွဲပြားစွာဖြစ်ပေါ်စေမှုကိုနားလေသဘောပေါက်ပြီးလက်ခံပေးရတယ်။သာသုံးကြဆိုလက်ခံပေး။ဒါကိုယ်တိုင်ကဒါတွေကွဲပြားရလို့တာတယ်။နော်။အဲ့တော့အတိမတ်ပြပေးရမယ်။အလွဲသုံးလားမလုပ်ရဘူး။မပြောတော့ဘူးအလွဲသုံးလားမလုပ်ရဘူး။လူတွေရောဒီတိုင်းပါပဲ။ဟုတ်လား။ Jadi pula so mena ko. Ala. Muktalifan alwanukum ha cha ki ji le ma kwa mi mi mi ro ko ne le. No? နေတဲ့ညအကလာဖြစ်နေတယ်ပြောင်းလဲနေတယ်။ဒါတွေလက်မခံလို့မရဘူး။အဲ့ဒါရှိသေးလား။နောက် second top ရဆိုဒီရအလားရှိမြတ်ကကျွန်တော်တို့ဓာရီဓာရီပေးရတယ်ဆိုတာကွဲများနေတယ်။အဲ့တမျိုးမိတမျိုးစားတော့ကြည့်တော့တောင်းလိုက်တာ positive thinking ကိုသုံးလာတယ်။ ဒါကြောင့်ဒီလိုမတူကွဲပြားမှုတွေကို variant diversity ကျွန်တော်တို့တာဝန်ထားမှလည်းပါလူ့ဖွဲ့စည်းမှာကျွန်တော်တို့ရင်းရင်းကြကြနေတယ်မှာဖြစ်တယ်အဲ့တော့ဒီသဘောတရားတွေသဘောကတော့ကျွန်တော်ပြောလို့ရင်းညွှန်းနေတာတွေ့ရတယ်အဲ့တော့ကျွန်တော်တို့ဒီကနေ့ကျွန်တော်ရဲ့ပတ်ဝန်းကျင်မှာရှိတဲ့လာရှိမြတ်ရဲ့ဖန်ဆင်းကံရရကိုလေ့လာသုံးသပ်ကြည့်လိုက်တဲ့အခါမှာမတူကွဲပြားမှု diversity အမျိုးမျိုး ကတိုးကြီးရဲ့ခံစားချက်တွေကျွန်တော်ပြောမယ်ကျွန်တော်မျိုးလို့သိကြတယ်မျိုးလို့သိကြတယ်ဘာလို့လဲကျွန်တော်ဒီကြိုက်ဒီကကြိုက်ပန်းလို့ကြိုက်နော်ဒီမြို့ထဲမှာအခုဆိုကျွန်တော်တို့ကလည်းတိုးပဲချက်ကြအောင်မြို့လည်းကျွန်တော်တို့နေတတ်တော့အရင်တက်ရှိပါချက်တားရဖို့ကက်အောက်ဆီဂျင်ကောင်းမရကျွန်တော်ပဲလာကြည့်အာလေကောင်းနေတာရပါဝေးလာကိုကကြက်တာနော်တရားတွေလို့ပြောတာဒီတရားတွေပြောတာကကြောက်တယ်အဲ့တော့ပြင်းဝင်ရောက်တဲ့အခါမှာ အဲ့မှာသိထားတယ်အမတန်မှလှပတယ်အမျိုးသားဦးကြီးနော်ကဘာကျော်နိုင်ငံကျော်အဲ့ဒီမျိုးသားဦးအဲ့တဲ့ရောက်သွားလို့ရှိရင်လူကစိတ်ပါဖြစ်သွားလိုက်တာအချင်းလူအေးကြမ်းမျက်စိပရာရရှိသွားဘာဖြစ်လို့လဲအဲ့ဒီထဲမှာရှိတဲ့အယောင်တွေးစုံနာတဲ့အပင်အရွယ်ဆုံးအပင်အမျိုးအစားဆုံးအပင်ဒါရှိလို့ အဲ့ဒီလိုစုံလင်စွာပြင်ရှိနေမှုကိုကြည့်ရတာအမတန်မှစိတ်ကြည်ရပါတယ်တကယ်လို့အဲ့ဒီထဲမှာအဲ့လိုမစုံဘူးဆိုလို့ရှိရင်စဉ်းစားကြည့်ဘယ်လိုဖြစ်လဲဒီပန်းပြင်လည်းကဘာမှမကြောက်ဘူးနော်ဒါကြောင့်ပြုတ်ပြင်ပြောင်းလဲရေးခဏကျွန်တော်တို့ခေါင်းစဉ်တက်ပြီးရတနာတလာရတဲ့ကိစ္စကိုကျွန်တော်ဆွေးနွေးခဲ့ကျွန်တော်တို့ပြုတ်ပြင်ပြောင်းလဲရေး change ဆိုတာကိုလိုလားတဲ့ဒုစုပတိယ စုံလင်ပွဲပြမှုရဲ့တန်ဖို့ benefit diversity ကိုနားလည်သိမှပြုလက်ခံရပါတယ်စုံလင်ပွဲပြမှုရဲ့တန်ဖို့ကိုနားလည်အသိမှပြုလက်ခံခြင်းဒီစီလုံးညီညွတ်ခြင်းစီတို့တွားမဲ့လမ်းရဲ့မဟုတ်ဘူးတကပောက်ဖြစ်ပါတယ်အဲ့ဒီမဟုတ်ဘူးကြော်ဖြတ်လိုက်မယ်ဆိုရင်အတွဲပါကလူ့အစုအဖွဲ့တရက်လုံးက တူညီစွာလက်ခံထားတဲ့တန်ဖိုးတရားတွေကျွန်တော်မလွဲမသွေတွေ့ရပါလိမ့်မယ်။အဲဒီနေ့ကမ္ဘာပေါ်မှာရှိတဲ့လူ့အဖွဲ့အစည်းအသီးသီးမှာလက်မခံနိုင်တဲ့အချက်ချက်ရှိပါလိမ့်မယ်။အဲ့ဒါကတော့လူလူချင်းဖြစ်ပေမဲ့အသားရောင်မတူတဲ့အပေါ်မှာခံယူချက်မတူတဲ့အပေါ်မှာလူမျိုးနဲ့ဘာသာ မတူတဲ့အပေါ်မှာနေထိုင်ရာဒေသမတူတဲ့အပေါ်မှာအစရှိတယ်ပေါ့ဖြစ်ပေါ့ဗျာခွဲခြားဆက်ဆံခြင်းခွဲခြားဆက်ဆံမှု discrimination ရှိအဲ့ဒါမလိုလားအတ္တတရားစုံလင်ကွဲပြားမှုရှိခြင်း diversity ကိုတန်ဖိုးတရားဖြစ်မရှုတန်ဖိုးတရားဖြစ်မမြင်တတ်ဘူးဆိုရင်တော့ပြေခွဲခြားဆက်ဆံမှု discrimination တွေကနေရာဝင်ယူလာပါလိမ့်မယ်အမျိုးသားစုံလင်ခြင်းဆိုဒီမှာပွဲပြားခြားလာတော့ဖြစ်တည်မှုရှိတယ်ဆိုတဲ့အဓိပ္ပာယ်သိရစေပါတယ်အဲ့တော့လူစုပဲတရားမှာမိမိနဲ့ပွဲပြားခြားလာတော့အခြားလူမျိုးစုလူအုပ်စုကိုနှိမ့်ချဖွဲခြားဆက်ဆံခြင်းအား တနည်းအားဖြင့်ပြောမယ်ဆိုရင်မိမိရဲ့ဖြစ်တည်မှုကအခြားလူတွေပဲတာလွန်တယ်လို့ယူဆလိုက်တဲ့ပုံမှာငါတို့ပြောငါတို့ဘာသာအဲ့ဒီကနေငါဆိုတဲ့အလုံးကျော်အတ္တလွန်ခဲ့သွားရတော့မကောင်းဘူးဗျာနော်အဲ့တော့အဲ့လိုယူဆလိုက်တဲ့ပုံမှာခွဲခြားဆက်ဆံမှု discrimination အဆင့် နော်လူတွေကငါကောင်းအောင်ဘာလုပ်မလဲဆိုတာတဲ့ကိုငါဘာသာဘယ်လောက်ကောင်းလဲဆိုတာကိုပြောတယ်နော်ငါဘယ်လောက်ကောင်းအောင်လုပ်မလဲတော့အဲ့ဒါမပြောကြဘူးလေငါဘာသာဘယ်လောက်ကောင်းလဲငါအမျိုးဘယ်လောက်ကောင်းတယ်တို့အနွယ်ကဘယ်လောက်ကောင်းတာအဲ့ဒါတွေပြောကြတယ်စကားစစ်ပဲတူကြအဲ့တော့စုံလင်ကွဲပြားမှုကိုတန်ဖိုးထားခြင်း value and diversity ကိုနားလည်လက်ခံမှတ်တာခွဲခြားဆက်ဆံမှုနဲ့အဲ့ဒီခွဲခြားဆက်ဆံမှုကတစ်ဆင့်ဖြစ်ပေါ်လာတတ်တဲ့ဖိနှိပ်မှုနဲ့နော်လူမှုပရိပတ်ကတွေကိုရှောင်ရှားနိုင်မှာဖြစ်ပါလေ။ဒီနေ့ကျွန်တော်အဖြေရှာနေတယ်မဟုတ်လား။အဖြေတွေ့သလား။တွေ့ဘူး။ဘာဖြစ်လို့မတွေ့သလဲ။နော် ရှိပါတယ်အကြောင်းရှိပါတယ်အဲ့ဒီစိတ်တွေမပြောင်းဘယ်တော့မှပြောင်းမှာမဟုတ်ဘယ်တော့မှငါမမြင်ကြရမှာမဟုတ်အဲ့တော့ဒါနဲ့ပတ်သက်ပြီးကျွန်တော်ပြောချင်ပြင်ပြပြလွန်ခဲ့တဲ့တလားလောက်ကအမေရိကန်နိုင်ငံသားဂျပန်လူလူဖြစ်တဲ့ပေါမောကဒေါက်တာတက်ဆူတက်ဆူအရိုက်ဆိုတာသူကဒီအမေရိကန်နိုင်ငံနာမည်ကြီးတဲ့ကိုခုမှလက်ရှိနော်ပေါမောကပြည်တော်ဖန်ဆောင် ဒီပုဂ္ဂိုလ်ကမြန်မာပြည်ကိုလာပြီးမြန်မာနိုင်ငံမှာလက်ရှိဖြစ်ပျက်နေတဲ့လူမျိုးရေးအကြမ်းဖက်မှုတွေပါလာအကြမ်းဖက်မှုတွေပတ်သက်ပြီးဘယ်လိုငြိမ်းချမ်းရေး peace building ငြိမ်းချမ်းရေးပြီးဆောက်ရမလဲဆိုတာပတ်သက်စာရန်ပြုစုရောက်လာအဲ့တော့မြန်မာနိုင်ငံမှာလူချို့ပေါ့ဗျာလူရောက်ဆရာရောက်ရောက်ဆယ်လောက်ကိုသူက interview လုပ်ချင်တယ်ဆိုတော့နာမည်ပေါ် message ပေးလိုက်တာပါအဲ့ဒီထဲမှာကိုရာတိကပြောင်းသွားရေးအဖွဲ့ထားတယ်ကျွန်တော်မှမပါဘူး ကျွန်တော်ဒီလိုချင်ပါတယ်ရောက်ပါသူ့ဘက်ဒီပလီလာတယ်ပေါ်တတ်ပါပဲနော်အဲ့မှာကျွန်တော် interview လုပ်တယ်လက်ရှိဖြစ်ပြနေတဲ့နော်ဒီ issue တွေ conflict တွေနဲ့ပတ်သက်ပြီးတော့အဲကျွန်တော်တို့ကအမြင်တွေပေါ့ဖြစ်တင်ဖြစ်တတ်တဲ့အားတွေကျွန်တော်ရေးစာတွေတော့ဆွေးနွေးရတယ်အဲ့တော့သူနဲ့ဆွေးနွေးတဲ့အခါမှာသူလည်းပြန်ပြီးကျွန်တော်ပြန်ဆွေးနွေးတဲ့အပိုင်းရှိတယ် သူကအဲ့ဆွေးနွေးတဲ့အပိုင်းမှာအဲ့ value diversity ကိုပဲသူကအခြေခံပြောတော့ကျွန်တော်တွေ့ရတယ်။နော်စုံလင်ပွဲပြမှုကိုတန်ဖိုးဟိုနားတယ်သဘောပေါက်လက်ခံမှသာငြိမ်းချမ်းရနိုင်တယ်ဆိုတဲ့အပိုင်းကိုသူကလည်းအဲ့ဒါကိုသိကြ။ဒီကစားမှာကျွန်တော်တို့ဆွေးနွေးလို့တော့တယ်ဒီကြောက်တော့တက်တာတော့ပြောပြ။သူကလည်းနိုင်ငံဟောနိုင်ငံရှိနိုင်တော့အဲ့လိုကြက်မှာဖြစ်တဲ့နိုင်ငံတွေပဲသူကသွားအိတ်စားတော့ အဲ့တော့ဒါလည်းအပိုင်းတစ်ပိုင်းပေါ့ဗျာနော်အပိုင်းတစ်ပိုင်းပါနောက်တစ်ခုကျွန်တော်မြန်မာနိုင်ငံမှာသမ္မတအိုဘားမားရောက်လာရပါတယ်ဗျာမိတ်ကွန်ပြောတယ်နော်ပေါ်မရှင်ဟောမှာမိတ်ကွန်ပြောတဲ့နေရာမှာအဲ့ဒီမှာအချက်ချက်ပါတယ်ဗျာနော်ဒီပုံပုံတွေကဒါကမ္ဘာကောင်းဆောင်တယ်သူတို့ရဲ့စကားတွေကမှတ်သားစရာကောင်းတယ်အိုဘားမားကပြောလိုက်ရဲဆိုတော့မြန်မာနိုင်ငံမှာတဲ့လူမျိုးစုံတွေကွဲပြားမှုပြဿနာတက်ရလို့ကျွန်တော်မမြင်ပါဘူး ဒါဟာခွန်အားတရားပါတဲ့ပြဿနာအဲ့ဒီမှာကျွန်တော်ကခွန်အားတရားကိုပြဿနာတရားဖြစ်သုံးသပ်လိုက်တဲ့အခါကျတော့အဲ့ဒီမှာကိုလိုလွဲချော်ပေါ့နောက်ဆက်ကိုလိုချော်ပေါ့နော်အဲ့တော့ယဉ်ကျေးမှုတွေပေါင်းစုံဖွဲ့စည်းနေတာဟာမြန်မာနိုင်ငံကိုပုံပြီးအင်အားကြီးဖို့ပါဒီအခွင့်အရေးကိုခင်ဗျားတို့မိရဖမ်းဆုပ်ကြရမယ်ရှိတယ်တဲ့အင်အားကိုခင်ဗျားတို့မြင်မှရမယ် အဲ့တော့ဘာဖြစ်သွားလဲ။အိုဘားမားကမွတ်စလင်နွယ်တယ်။မွတ်စလင်ကလားပါဆိုတာတန်ပြန်ပါ။တော့ကြာဘူး။ဟုတ်။မွတ်အိုဘားမားလို့မွတ်တောင်းလို့ပါလို့။နော်ပြေတော့တော်တိတ်နေတော့။ပြေတော့တိတ်ဟောကဘာကောင်းတော့။နော်သူ့ကိုယ်ဘာလုပ်နိုင်ပြီလဲ။ဘောင်းဆောင်တွေဝေဘာမဆိုကိုယ်ဘာလုပ်နိုင်လဲကိုယ်ကိုယ်မျိုးတော့။ဇက်ကရှာနှခမ်းလေးတစ်ခုနဲ့ရှာလေးနဲ့ထုတ်ရှာတဲ့စကားတော့နော်။ အဲဆိုလိုတာကစုံလင်ကွဲပြားမှုကိုတန်ဖိုးထားခြင်းဆိုတာကမတူကွဲပြားမှုများသည့်လူအဖွဲ့စည်းကိုကျွယ်ဝပုံပြိုးစေသောအရာများဖြစ်သည်ဆိုတော့ခိုင်လက်ခြင်းဖြစ်ပါလေကျွန်တော်ပြန်ပြောမယ်နော်ကျွန်တော်ပြောနေတာကနော်စုံလင်ကွဲပြားမှုကွဲကွဲပြပြမှုမဟုတ်ဘူးနော်ဟိုကကပ်ပြီးပါသွားလေအဲ့တော့ဖြစ်နေတာက ဘာဖြစ်နေလဲကတိကငါနဲ့မတူနိုင်ကြဘူးဘာသာရေးကတော့မယ်ကျွန်တော်တော့က status တစ်ခုတင်လိုက် online ပေါ့နော်ကိုမစလင်ရလည်းပြောလို့ကတည်းကကြိုက်တယ်ပေါ့နော်ဟေးငါဒီနေ့တော့ဒုမစလင်တွေမှာတို့ကိုကွဲကွဲအပြားပြားလောက်နေတဲ့မစလင်နဲ့ကွဲနေတယ်နော်ကိုကြည့်လို့သိပါပါကွဲနေတယ်မစလင်နဲ့ကွဲနေတာပဲဒီညစ်အဲ့ဒီဟာရဲ့ကျွန်တော်တရခါကိုရှာရှာရှာဟာတွေ့ပြတာနာမည်လည်းကွာတွေ့ သူလဲဆိုတော့အကီဒါကိုကျွန်တော်တို့ပွင့်အကီဒါပွင့်တာဒါဆိုကောင်းတယ်နဲ့ဟိုကဒီကဟိုကဘာဟိုအကီဒါဒီအကီဒါအီမန်ဝါကနာမလို့မရကီလာတော့ဗျာကျွန်တော်နဲ့ကျွန်တော်ပုံနဲ့ကလေးကွဲတယ်ဗျာကျွန်တော်လက်မှာရှိတဲ့လက်ကားကြောင့်မယူပြတ်နော်ဘလုံးလာတဲ့ကြတာလာဆွဲခဲ့တာတော့ကတ္တနာအကစားတဲ့အကီဒါငါစက်ကိုလာပေါင်းအကီဒါလွဲကွဲပါဗောမင်းနဲ့မင်းမိမတော့အကီဒါကူလို့လား အကိရာ definition ပါသိလားမသိအဲ့တော့ဒီနေ့မြန်မာနိုင်ငံမှာစုံလင်ကွဲပြားမှုရဲ့တန်ဖိုး value diversity ကိုနားမလည်တဲ့အပေါ်မှာတွဲခြားပြိနှိပ်ဆက်ဆံခြင်း discrimination တွေဖြစ်လာပြီးတော့လူမှုဆိုင်ရာအကြမ်းဖက်မှုတွေဘာသာရေးပြိပကမှုဖြစ်ပေါ်လာပါတယ်အဲ့ဒီပေါ်အခြေခံပြီးတော့ တာသနိကအဆောက်အအုံတွေမိရှုပျက်စီးခံရတာတို့လူတွေတွေပျက်စီးခံရတာတို့နော်လူတွေစိတ်လိုက်အပြုံလိုက်အသက်ခံရတာတို့ဖြစ်ပေါ်လေလာနေပါဘူးဒီလိုဖြစ်ပေါ်လာတဲ့အပေါ်မှာအားလုံးဝိုင်းကြိုးစားကြနော်အထူးသဖြင့်ဘုရားဘာသာဘုန်းကြီးတော်ကြီးတွေဆရာတော်တွေအစ္စလာမ်ဘာသာရေးဆိုင်ရာ ဘာသာရေးခေါင်းဆောင်တွေကပူပေါင်းပြီးတော့ဘာသာရေးရှိတော့မှဖြည့်ရှင်းခဲ့ကြပါတယ်ငြင်းမနေပါဘူးကျွန်တော်တို့လည်းလောက်တာပါပဲအစဲခံပြီးလောက်ရတယ်ကြိုက်တော့ဆင်းတယ်အားလုံးမြန်မာနိုင်ငံမှာညင်ညင်ပြပြနေကြလို့ရွေးချယ်တော့ဆဲကလာရုပ်ကြည့်ဘူးမွတ်စလင်တို့တရားလုံးငြင်းချမ်းပါစေဗုဒ္ဓဘာသာဝင်အားလုံးငြင်းချမ်းပါစေဒီဆန္ဒနဲ့ကျွန်တော်တို့လုပ်ဆဲရတယ်အားရအဲ့တော့ဆောင်းရက်တဲ့ ဒါပေမဲ့ကြည့်လိုက်တဲ့အခါကျတော့ပြဿနာပြီးသလားဆိုတော့မပြီးပါဘူးဗျာနော်အားလုံးကြားတဲ့အတိုင်းဒီနေ့ငြိမ်းချမ်းရေးပွဲတွေမနေ့ကကြားရင်တပြုတ်မှာဖြစ်ဒီနေ့ငြိမ်းချမ်းရေးပွဲတွေလို့နောက်တစ်နေ့ကြားရင်နောက်တစ်နေ့မှာဖြစ်ဒီပေါ်ကကျွန်တော်တို့ဖြစ်တော့ဟုတ်ပြီငါတို့ဆရာဘုရားဗလာဆရာတော်တွေဘာသာရေးကောင်းဆောင်တွေပေါ့ဗျာအားလုံးကဘာသာရေးကောင်းဆောင်တွေနဲ့ဒီကိစ္စကိုလက်ကအဖြေထွက်သလားမထွက်ဘူးလား ။ဒါပွင့်နေကျွန်တော်ပြောပြီ။အပြင်းမထွက်ပါဘူး။ကျွန်တော်လောက်ရမယ်တာဝန်ရှိတဲ့အတွက်ကြောင့်လောက်တာ။ဖြေထွက်လာဆိုပြင်းပြင်းနေပြောကျွန်တော်ဖြေထွက်ပါ။မဖြေရှင်းနိုင်ပါဘူး။ဘာကြောင့်လဲဆိုတော့ဒီကိစ္စဟာဘာသာရေးပြဿနာမဟုတ်တော့ဘဲနဲ့နိုင်ငံရေးပြဿနာဖြစ်နေလို့ပါ။ဘာပြဿနာမဟုတ်တော့ဘူး။အချိန်နဲ့ function ကြောင့်ရှင်းပြီးပြီ။ဂျီဟာရှင်းပြီးပြီ။ဘဝကဆရာတော်လေးသဘောပေါက်ပြီးပြီ။ ဒါပဲဖြစ်နေဗါလဲအဲ့ဒါဘာတိုင်းပြတ်တာမဟုတ်တော့တနင်္ဂနွေပြတ်တာနော်တောင်နိုင်ငံကြီးနဲ့ပဲရှင်းရှင်းရအောင်ဒါကြောင့်ဝါပြီဒါကြောင့်ဒီကိစ္စကိုနိုင်ငံရေးသမားတွေကဖြည့်ရှင်းပေးဖို့လိုအပ်လာပါပြီကျွန်တော် online မှာလည်း status တင်တယ်နိုင်ငံသမားတွေတိတ်တိတ်ကျဲတွေရှိတဲ့ကျွန်တော်မြန်မာနိုင်ငံမှာရှင်းပါပဲရှင်းပေးပါဒါဘာတိုင်းပြတ်တာမဟုတ်တော့နိုင်ငံပြတ်တာပြစ်ပြီနော်မြန်မာနိုင်ငံမှာလူထုကိုစားမှုနိုင်ငံရေးပါတီတွေအများကြီးရှိတယ်ဘာလို့လဲ လူထုကိုစားပြုနိုင်ငံရေးပါတီတွေလွတ်တော်ကိုယ်စားလှယ်တွေနဲ့စုပေါင်းဖွဲ့စည်းထားတဲ့အဆင့်အတန်းတော်လွတ်တော်များလည်းပေါ်ပေါင်းလာပါပြီဒီကိစ္စကိုလွတ်တော်ပါတင်ပြီးဆွေးနွေးပြုလို့ကျွန်တော်တောင်းဆိုပါတယ်တော့ပါတော့တင်ပါကျွန်တော်တို့မဲခဲ့တာကျွန်တော်တို့မဲကိုကျွန်တော်တို့ဘယ်မဲ့ပုံနဲ့ပြစ်လိုက်ပြီကျွန်တော်တို့မဲမယ်နော်အဲ့ဒါကိုအများဆုံးကျွန်တော်တို့အားလုံးရဲရဲကိုလိုချင်တဲ့မွတ်စလင် ဗုဒ္ဓဘာသာဘယ်ဘာသာဘယ်လူမျိုးဆိုတောင်းတောင်းဆိုပေးပါတွတ်တော်မှာတင်ပြီးဆုံးဖြတ်ပါတော့ကျွန်တော်တို့ဘာသာရေးကောင်းဆောင်ဆိုတဲ့လူတွေတန်းနဲ့ချလိုက်ပါပြီနိုင်ငံရေးပြဿနာဖြစ်နေတဲ့တော့နိုင်ငံရေးနဲ့ပြင်ရှင်းပေးပါတွတ်တော်မှာပြင်ရှင်းပေးပါပြည်ထဲမှာဟိုးလေးကြော်ဖြစ်နေတဲ့ကိစ္စပါကိစ္စပြင်ရှင်းပေးပါအားကိုးပါအဲ့တော့နော်ဒီကနေပြီးဒီကနေ့ကျွန်တော်တို့လုပ်ပါလို့ခြင်းမှာဖြစ်ပေါ်နေတဲ့နော် ဖိနှိပ်ခွဲခြားမှုဆံရပုံသဏ္ဍာန်เนาะကျွန်တော်ဆုံးတော့ကျွန်တော်ပြောသွားတယ်ဒီမှာเนาะဒီ varying diversity ကိုလက်မခံတဲ့ပုံကဖြစ်လာတယ် discrimination ဖြစ်လာတယ်အဲ့တော့ discrimination ကိုလည်းကျွန်တော်တို့ကသူ့ရဲ့ type ကိုကြည့်ပြီးတော့ဘယ်လိုပုံစံရှိသလဲဆိုတော့ research လုပ်ကြည့်လုပ်ကြည့်တဲ့အခါကျတော့ဘာတွေ့ရလဲဆိုတော့ type of discrimination ဆိုတာ၄မျိုးကိုကျွန်တော်တွေ့ရတယ်ဒီကနံပါတ်1 မိမိလူမျိုးမိမိကိုယ်ွယ်ရာဘာသာကအခြားလူမျိုးစုအခြားလူတို့ကိုယ်ွယ်တဲ့ဘာသာပြတဲ့တာလွန်ဒီယူလေနော်လူမျိုးရေးဘာသာရေးနှဲကြမှုဒီဥစား racism နော်ငါတို့ဘာသာဘာလို့ငါတို့ပုံနဲ့ယုံကြည်တာကတာအတာလို့ဆိုပြည့်မြတ်ဆုံးအဲ့ဒီပေါ်မှာ discrimination type ဖြစ် ဒါကလေးအများကြီးခံရတာ racism နောက်တစ်ချက်နံပါတ်2ချက်မျိုးမီးများပြီးမျိုးသားများတဲ့နှိမ့်ချပြီးမှုယူဆကနှိမ့်ချဆက်ဆံလို့တော့အယူဆ sexism အဲ့မွတ်စလင်မျိုးပေါ်လာရှိမွတ်စလင်ပြောင်းရမယ်နော်အများကြီးပြောင်းကြတယ်ကိုယ်ပြောင်းရမယ်နော်မျိုးမီးများကျွန်တော်ကတော့ကတော့ကြာပါပြီနော်ကျွန်တော်တို့ဒီမဲ့လို့ဟုတ်ကဲ့ဒီမဲ့လို့ရှိတဲ့အချိန်မှာကျွန်တော်ပြောဒီအဲ့တော့ နော်အမျိုးသမီးများမှာကလား nerve တောင်ရှိရဲ့သလားလူကြီးကတိစ္ဆာန်ကလာပဲဆိုတော့ဘာသာတရားရဲ့သူ့ရဲ့စံပါပါမှာအဲ့လိုပြဋ္ဌာန်းချက်တွေရှိတယ်နော်အဲ့တော့သုံးချက်ကိုခန္ဓာမသာစွမ်းသူများကိုနိုင်ကြသူများကိုအပေကြဆက်ဆံတတ်တဲ့အယူဆ disability နော်ကျွန်တော်ပါမချက်မှာကျွန်တော်ကတော့ကင်ဆာကိုရှားနိုင်တယ်ပေါ့ဗျာကျမကြီးတော့တော့ ဝေးလာတဲ့ကောင်ကချုပ်မှချုပ်ခါကိုချုပ်တဲ့ချုပ်ရင်းမှုတွေရှိတယ်ဒါတွေကိုပြင်အောင်ယူယူပြီးလိုက်လိုက်ဒါလည်း discrimination ပဲတောက်ချက်နံပါတ်၄ချက်အသက်အရွယ်ကြီးမြင့်သူများကိုပြစ်ပယ်သောအယူဆ ageism အော်ဒီကြီးပါပါအဲ့တော့သုံးဖို့တော့ပြီးသားလိုက်ခါကြဆက်ဆံပါခံစားရတယ်ကျွန်တော်ကျွန်တော်နားမလဲအဲကျွန်တော်တို့တစ်ချက်သတိထားပြီးဒီပရိမာဆိုရင်ဒီကြောင်းတော်မှာဆိုရင်မှာ ခုံနေနော်တက်ကြီးတဲ့လူတွေရှိတယ်နော်ကျွန်တော်တို့ဒီပေလေတခါကြောက်အောင်မထိုင်နိုင်တော့နော်ဘာဖြစ်လို့ဆိုတော့ကြောတက်လာတာဟိုကျမကြီးမကောင်းအောင်တော့လေနော်အဲ့ပုံမှာဖြစ်လာတယ်နော်ကျွန်တော်ဆောလာမှာကြိုက်တယ်မှာပြဿနာတက်တာရှိအသက်ကြီးတဲ့လူကအကျဉ်းကြီးဖြစ်အဲ့တော့ကျွန်တော်တို့တက်ကြီးတဲ့လူတွေအတွက်ပုံပုံကြီးညာနော်ကျွန်တော် senior citizen တွေအတွက်ကျွန်တော်ဆောင်ရွက်ပေးတယ်ပုံလေးဒီမှာဆိုရင်ပထမ၃လုံးပုံပုံထူးပေါ့ဗျာကျွန်တော်ကောင်းဆိုတော့ ကျွန်တော်အမှုပြပါလားဒါတလုံးတချို့ပလီတွေပေးတာမယူဘူးတဲ့ဒါတရားတော်နဲ့မယူဘူးပြောတယ်တဲ့နော်အဲ့လို fanatic ပလီတွေလည်းရှိတယ်အဲ့တော့ကျွန်တော်တို့ကဒေးလုံးပေါ့နောက်လည်းထပ်ပြီးထူခြင်းလဲဆိုရင်ထူပါကျွန်တော်တို့ကတက်ကြီးရွယ်ပုံတွေတော်တော်များများလာတယ်နော်အဲ့တော့တက်ကြီးရွယ်လာပါရင်ကျွန်တော်တွေ့ရမယ်တွဲပေါ်ပေးရမယ်နော်ကျွန်တော်တချို့ refer လုပ်ရမယ်ပုံတွေရှိတယ်ဒီတက်ကြီးတွေပါနော်ကျွန်တော်ကဒါဆောင်ခဲ့ဒီရှယ်နော်အဲ့တော့ဒီကိစ္စက နော်ဒီအကြောင်းအရာတွေဟာဒီကနေ့ကျွန်တော်တို့ရဲ့ပတ်ဝန်းကျင်ကျွန်တော်တို့ရဲ့လူ့ဖွဲ့စည်းတွေမှာပြုပြင်ပြောင်းလဲခြင်း change လုပ်ရမယ်အကြောင်းအရာတွေပါ change ကိုကျွန်တော်ပြောပြီးပြီနော်မိမိကိုယ်တိုင်မပြောင်းလဲတဲ့မြကာလပတ်လုံးလူစုဖွဲ့တစ်ခုဒီမိမိတို့ကိုမိမိတို့မပြုတ်ပြင်မပြောင်းလဲတဲ့မြကာလပတ်လုံးအလားရှိကလည်းလာပြီးပြောင်းလဲပြီးမှမဟုတ်ဘူးလို့ ကုရ်အာန်တိကျပြောတာနှစ်နေရာမှာပါတိကျအလ္လာဟ်က change လုပ်တယ်နော်လုပ်ချင်ဆိုတော့ဘာလို့ပြပြင်ပြောင်းလဲခြင်းမလုပ်ကြဘူးဆိုရင်ယနေ့တိုင်းတိုင်းသားတွေကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကုရ်အာန်ကတော့မွတ်စလင်တက်ကြီးပဲမဟုတ်ဘူးနော်အဲ့ဒါလည်းသဘောပေါက် ကုရ်အာန်ပြောမယ်ဆိုတော့မွတ်စလင်တစ်ပတ်ကိုကြည့်စကားပြောလို့မရဘူးလူသားလူတစ်ယောက်လုံးကြည့်ပြောမယ်နယ်တစ်ပတ်တစ်ခုမှာပြောမယ်ပရောတစ်ခုကအကြောင်းအားလုံးပါလို့ပြောရတယ်အဲ့ဒါအားလုံးကြည့်မှာကုရ်အာန်သဘောပေါက်တယ်မွတ်စလင်တစ်ပတ်ကိုကြည့်ပြီးကုရ်အာန်ကိုလေ့လာသဘောမပေါက်ဘူးဖြစ်နေတာအဲ့ဒါကုရ်အာန်နားမလို့ကုရ်အာန်နားမလို့ဆိုတော့မြင့်ကြည့်တော့မွတ်စလင်တစ်ခုကိုကြည့်တာကြည့်တာကိုလူသားအားလုံးကိုကြည့်နိုင်တယ်အဲ့ဒါတော့တက်တယ်နော်ဆိုတော့ဒီနေ့ဒီလိုပြုပြင်ပြောင်းလဲခြင်းမလုပ်ဘူးဆိုရင် ကျွန်တော်ဝိနေပဲပြောနိုင်ငံတော်စိုးရအစီအပြုပြောင်းလို့လုပ်ရတယ်။ဒါလည်းလုပ်နေတာပဲ။ဒါပေမဲ့ခီးရောက်တယ်မရောက်ဘူးဆိုတော့သုံးမပြောလို့အချိန်ကပဲပထမဆုံးအားရလို့အချိန်ကဆုံးဖြတ်ပြရမယ်။ပါဝင်သူတွေရဲ့ class ကြီးရဲ့စက်နေတဲ့ပုံသားပဲလို့ရှိတယ်ဒါပဲဆိုတာ။ဟောအဲ့တော့ပြုပြင်ပြောင်းလဲခြင်းမလုပ်ကြဘူးဆိုရင်ယနေ့တိုင်းသားတွေကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကျွန်တော်သက်90နဲ့ခုနှစ်တိကျပါ ငိမ့်ချမ်းရရတာရန်ကုန်မှာတော့ဗျာလုံးလုံးချုံချုံရှိတာပေါ့လေရင်ကျွန်တော်ပြောပြပါတယ်ဒုတိယပြည်ကျွန်တော်ပြောပြပါတယ်အများကြီးတွေ့ရပါတယ်အများကြီးတွေ့ရစစ်မဲ့ရဲ့ရန်နာတွေတော့အများကြီးကြတယ်ချီပြတ်လက်တဲ့အများကြီးနေရပါတယ်နော်2013နဲ့ရောက်နေပြီဒီပြဿနာတွေကဘာမှမရှိနေတော့ဟုတ်ပြီအဲ့တော့ဒါမျိုးမှတော့ဖြစ်ပြုပြင်ပြောင်းလဲပြီးတော့ ဖက်ဖက်ကပြောတာနော်အချင်းချင်းကြားမှာရှိတဲ့လူမှုရေးပြိပကတွေဘာသာရေးအဖက်ကိစ္စတွေဖြေရှင်းနိုင်မှာမဟုတ်တော့ဒါတွေကမပြည့်မပြောင်းလဲဘူးဆိုရင်ဒါတွေဖြေရှင်းနိုင်မှာမဟုတ်ဘူးကျွန်တော်တို့ကတော့ကျွန်တော်ကတော့တပွင့်လင်းပြောတာကျွန်တော်ကြည့်တဲ့အခါမှာဒီနေ့မွတ်စလင်တွေဖြစ်နေတဲ့ကိစ္စမွတ်စလင်တွေအချမ်းဖက်ကလည်းဒါကျွန်တော်ပွင့်လင်းမပြောနော်ဖြစ်ရတဲ့ကိစ္စတွေတကယ်ကိုလည်းကြည့်လို့အခြားအခြားလူမျိုးစုတွေမှာဖြစ်ပြတဲ့ကိစ္စတွေကျွန်တော်ခြုံငုံသုံးသပ်ပြီးဖို့ လိုအပ်တယ်နော်ဟောဒါတို့နဲ့မဆိုင်ဘူးမစကန်နဲ့မဆိုင်ဘူးအဲ့စိတ်ကထားလိုက်တာကျွန်တော်ကြာဆုံးမှုစီရောက်သွားတယ်အဲ့တော့နိုင်ငံတော်အတွင်းမှာငြိမ်းချမ်းစွာတဟဇာတဖြစ်စွာအတူတကွရှင်သွဲနေနိုင်ဟာဖြစ်လာစရာအကြောင်းမရှိတော့ဘူးအချိန်မလို့ဆိုဒီစိတ်နဲ့စိတ်သားမပြင်းဘူးဆိုခဏကျွန်တော်တို့ကပြဿနာဖြစ်တာအတူတကွရှင်သွဲမနေ့တိုင်းတိုင်းပါဘူးဆိုပြီးတော့ဖြစ်နေတဲ့ပြဿနာ ဒါတွေကိုမျိုးမျိုးနဲ့ကြိုးစားပြီးဘာလို့အောင်ချိန်ကြရတယ်ဘယ်လိုချိန်ကြရနီးလန်းနေရှာပါဆုံးမပြဿနာတွေလူမျိုးစုပြဿနာတွေစိတ်နေစိတ်အားတွေအိမ်ရှင်တို့ဧည့်သည်တို့ဒီစကားတွေဒါတွေကအမှန်တရားတုတ်တဲ့လူဖွဲ့စည်းမှာမရှိရမယ်ပုဂ္ဂိုလ်ပါရင်ချင်းတိမ်မွေ့တဲ့လူမျိုးမှရင်ဧည့်သည်ကိုဦးစားပေးရမယ်ရင်ချင်းတိမ်မွေ့တဲ့အိမ်ကြီးဖြစ် အဲ့တော့ကျမ်းမြတ်ကုရ်အာန်ဆိုတော့ကျွန်တော်တင်ပြခဲ့တဲ့စုနန်နံပါတ်6အားနဲ့141ပါနော်ဆိုတော့ကျွန်တော်ဥယျာဉ်နဲ့ပေါင်းပေါင်းဥယျာဉ်နဲ့ကျွန်တော်တင်ပြခဲ့တာအလားရှင်ရဲ့ကပြဆိုတာချင်းတရားဆိုရင်စုံလင်ကွဲပြားမှု diversity နော် diversity ဆိုတာတမျိုးတစားရဲ့ဖြစ်တည်မှုထက်ပိုပြီးအားကောင်းပြည့်စုံတဲ့သဘောကိုသုံးတော့ကျွန်တော်တင်ပြသွားတဲ့ကုရ်အာန်အရာဥယျာဉ်ကြီးဆိုတာကပြအလားပြ တမျိုးနဲ့ဖြစ်ခြင်းတဲ့ကိုစုံလင်ကွဲပြားမှုကအင်အားပြဆိုတာအလရှိမြတ်ကအဲ့ဒါ positive thinking နေနဲ့ပြီးကျွန်တော်မယူတာကျွန်တော်စားလဲစားတယ်ယူတာအော်ဘာပဲလေစားလို့ပဲသူစားကြရအောင်အဲ့ဒီအဆင့်တဲ့ကြိုးစဉ်းစားပါ primary factor တွေပေါ်မှာ secondary factor ကောက်နိုင်အောင်ကြိုးစားကြဒါဆိုတော့တော့ဆိုနာတယ်နော်အဲ့တော့ကျွန်တော်တို့ခဏနော်ဒီနေ့ဆိုရင်ဒီမှာကောင်းတယ်ကိုစီးရရှိ ဟိုလာပညာဟာပြန်ပါပြီးဖွဲ့ရတယ်စတပညာရှင်ဘွဲအနေနဲ့ဖွဲ့ရတယ်ကိုဖွဲ့ပြီးတယ်အဲ့ဒီကြောင့်သားတွေကအဲ့ primary factor secondary factor ပါလေပေါ့နော်ဘုရားကဘယ်လိုလေ့လာလဲအစ္စလာမ်ကြီးကဘယ်လိုရှိတယ်လဲအဲ့ဒါကိုသင်ရတင်တော့ဒီလေးဆိုရင်ကျွန်တော်တို့အကြောင်းသားတွေသိနော်အကြောင်းသားတွေကျွန်တော်ဘွဲပြရမယ့်ပုံရှိတယ်မုတ်တီဘွဲတရားရှိတယ်နော်ကုရ်အာန်ကိုဒီကိုသူကနေပြီးမယ်အီမာမတ် leadership ကောင်းဆောင်တွေကျွန်တော်တို့ပေးရမယ်ဒီ နောက်တာမအခြေခံကြီးကတင်တာကကျွန်တော်25ရောက်26ရောက်ရှိတယ်အဲဒီနေ့မှာပေးပေးရမယ်ဦးကြီးမင်းတို့လည်းတတ်နိုင်တာပါဝင်အားပေးကြပါကျွန်တော်တော်လိုင်းတရားလို့နော်ဟေးဘာသာရေးပွဲဆိုတာတို့ပဲပေးလို့ရတယ်ဆိုတဲ့အတွေးအခေါ်တစ်ခုကိုကျွန်တော်တို့မြန်မာနိုင်ငံမှာ1900နဲ့95ခုနှစ်ဒီဇင်ဘာ31မှာတရားချုပ်လိုက်မင်းတို့ပေးလို့ရငါတို့လည်းပေးလို့ရနော်ငါတို့လည်းပေးလို့ အဲ့ဒါလည်းကျွန်တော်တို့ discrimination လောက်ကားတယ်ကျွန်တော်ကနော်ငါတို့ဒီတာကျွန်တော် identity ကိုထုတ်မပြောပြဘူးပေါင်းအဖြစ်တော်ဆောင်ငါတို့ဘာလို့ identity ရှိမှဒီဘွဲ့ပေးနေရဒါလို့လို့ရဒီစနစ်ကိုကျွန်တော်ပြန်တို့လည်းတိုင်းတာမြန်မာနိုင်ငံသားတွေတို့လည်းလို့ရကျွန်တော်လုပ်ကြတာဆက်ကြည့်ရအောင် advertisement တွေအားတယ်အဲ့တော့ကျွန်တော်တို့ဟာ value diversity ကို စုံလင်ဝဲပြောင်းတဲ့တာဘိုးကိုလက်ခံဖို့လိုအပ်ပါတယ်ကျွန်တော်တို့ရဲ့ပတ်ဝန်းကျင်မှာတိုင်းရင်းသားလူမျိုးစုံဒလိထုံးသားမျိုးစုံအတူတူကနေထိုင်နေကြတဲ့အတွက်ကြောင့်အဲ့ဒီမှာလိုအပ်ချက်ပြရရှိအဲ့ဒါလေးရှိလို့ပါတယ်ဒီတော့နောက်ဆုံးပိုင်းမှာနည်းနည်းလေးချိန်ပိုသွားပါတော့เนาะနားလည်ပြီးပါ main point ကိုကျွန်တော်ပြောပါအဲ့ဒါကပါလေဆိုတော့ဒီလိုစုံလင်ဝဲပြားမှုကို အချိတ်ဆက်မိဖို့လိုအပ်တယ် pluralist engagement ရှိဖို့ကျွန်တော်အဲ့ဒါအဲ့ဒါမဟုတ်မရှိဘူးခင်ကျွန်တော်လေ့လာကြည့်တော့ပေါ် research လုပ်ကြည့်အဲ့ဒါမရှိဘူးခင်လူတွေကလုံးဝအကဲဆက်တယ်ထိမခံနိုင်အဲ့ဒါပတ်သက်ဒါပေမဲ့လက်ခံတာလက်မခံတာကျွန်တော်နဲ့ကျွန်တော်ဂျမသားတွေကျွန်တော်တိုင်းပြည်သားကျွန်တော်တိုင်းပြည်သားတွေတောင်းရှိတဲ့ရှိကျွန်တော်ပြောလို့အဲ့ဒါပါလေဆိုတော့ပိုင်းပိုင်းရှိ ဒီနေ့အဲ့ဒီအပိုင်းအပိုင်းကိုဒီလက်ခံလိုက်လူပွဲစီငြိမ်းချမ်းသွားမယ်အတူတူရှင်တွဲနေထိုင်မယ်လို့ကိစ္စတွေပြမြောက်သွားမယ်အဲ့ဒါတော့ပါလေနံပါတ်1ချက်မိမိမှာပွဲပြားချမ်းသာသောခင်မီစချက်ရှိပေမဲ့မိမိဟာကျန်တဲ့လူနဲ့ပွဲပြားချမ်းသာတော့ခင်မီစချက်ရှိပေမဲ့အခြားတစ်ဖက်ရဲ့ရည်တည်ချက်နဲ့စဉ်းစားဖို့လေးစားနားလေ ဟိုငါပဲမှန်တယ်မင်းတို့အားလုံးမှားတယ်မရဘူးခဏမရဘူးဖြစ်နေတဲ့ပြဿနာဒါနံပါတ်၄ချက်မိမိရဲ့ယက်တီချက်နဲ့ထင်မြင်ချက်ကိုအခြားတစ်ဖက်ရဲ့ယက်တီချက်နဲ့ကပြန်ဆန်းစစ်ကြည့်ကြရအဲ့ဒါ pluralist pluralist engagement အဲ့ဒါလေးပါတယ်နော်ဒီ variant diversity ကိုလုပ်ဖို့ဆိုအဲ့ဒီချက်နှစ်ချက်ကိုကျွန်တော်ဖက်ကိုစဉ်းစားလိုက်မယ်ဆိုရင် ကျွန်တော်တို့ရဲ့စုံလင်ပွဲပြမှုကိုကျွန်တော်တန်ဖိုးထားနိုင်တဲ့လူတူးချင်းမှဒီလူ့ဖွဲ့နိုင်ငံသားတွေဖြစ်လာလိမ့်မယ်။အဲ့ဒီနိုင်ငံသားဖြစ်တဲ့နေ့ဆိုဗမာပြည်တိုးတက်လိမ့်မယ်။တရားစာတာထွက်လို့ဗမာပြည်တိုးတက်။နော်။ဘာသာတရားတွေထုံကားလို့လည်းမတိုးတက်ဘူးကျွန်တော်ပြောမယ်။ထိုက်တော့ပေါ်သွားပြီ။ဘာလို့လဲ။ဘာသာတရားသူ့အတူပဲ။အစ္စလာမ်တိုက်ကောင်းတယ်မကောင်းတာတိုက်ကောင်းတာပဲ။ကြည့်တဲ့စမ်းပါအစ္စလာမ်ကြောင့်မကောင်းကြော ရင်တယောက်မှမရှိဘူးတမိုင်းကြီးအញ្ញံကောက်လာတော့အစ္စလာမ်နဲ့မွတ်စလင်မျိုးတကယ်ကောင်းရဲ့လာကြည့်ပါဦးလေအဲ့ဒါယူကြည့်တယ်ဗျဗလီရှိတယ်ဘလောက်ကောင်းကောင်းတာသနိကအဆောက်အဦတွေဘလောက်ကောင်းကောင်းအဲ့ဒီတာသနိကအဆောက်အဦမှာပါဝင်နေတဲ့လူတွေရဲ့စိတ်ဓာတ်ကယူကြည့်တယ်ရုပ်ဝတ္ထုတွေကတော့ချိပါမယ်စိတ်တွေသဘောထားယူကြည့်ပါနော်ကျွန်တော်တို့ကဒီနေ့ကရုပ်ဝတ္ထုတွေအားကောင်းတယ် moral ဘိုင်းကတော့လုံးဝ down ဆိုတော့ဒါကြောင့်ပြုပြင်ပြောင်းလဲခြင်း change ကိုလိုလားသူတွေပြောင်းလဲတဲ့လူတွေဟာတရေသေးဝါဒ dogmatism နော်အဲ့ဒီတရေသေးဝါဒကိုဘေးဖယ်ပြီးတော့မိမိရဲ့အသွေးမြင်နယ်လက်ကိုချဲ့ခြင်းကိုလိုအပ်ကြောင်းသင်ပြရင်းနဲ့ကျွန်တော်ရဲ့ ဒီနေ့သဘာဝမှာပဲမှာပဲကျန်လာပါတယ်အစ္စလာမ်အလို الحمد لله الحمد لله رب العالمين هو الله هذا الصمد لم يلد ولم يولد ولم يكن له كفوا احد ان الله وملائكته يصلون على النبي يا ايها الذين امنوا صلوا عليه وسلموا تسليما ربنا امنا بما انزلت واتبعنا رسولا فارحمنا الشاهدين سبحان ربك رب العزة عما يصفون وسلام على المرسلين الحمد لله رب العالمين ဟိုကြည့်ရမှာကျွန်တော်တို့ဒီလာရှင်းရတာယုတ်ဒီဆိုတာဖြစ်ကျိုးလောင်သွားဖြစ်တောင်းစုပြုတော်ဆိုတာပါကိုရှင်မြတ်တမန်တော်မြတ်နဲ့တကွာအစ္စလာမ်ပဲမိမိတို့ရဲ့တဲ့ OAC စိတ်ဝါပါကိုစွန့်စွန့်စွန့်လို့စူးစားခဲ့ကြလို့ဆိုတာအားလုံးတော့သဘောဆောင်မြတ်တာပို့တာပါ ဘုရားရှင်ကသာသနာအာဇာနည်ရှိသည့်အားလုံးကိုသဘောဆန္ဒမြတ်စွာဘုရားပါ။ဟိုရှိမှကျွန်တော်တို့ကိုကျမ်းစာများကုရ်အာန်ကိုနားလည်နိုင်တဲ့ပြီးတဲ့နောက်မှာလက်တွေ့သုံးချနိုင်တဲ့ဆွမ်းအားများကိုဒေသနာတော်ပါ။အာမင်။ဘုရားရှင်ကကျွန်တော်မျိုးတို့လူကိုလူလိုမြင်နိုင်တဲ့အမြင်များကိုဒေသနာတော်ပါ။အာမင်။ဘုရားရှင်ကကျွန်တော်တို့ချုပ်မြင့်တဲ့များရှိတယ်။ဒါရှင်ကမှအားတာချက်ဖြစ်လေဒေသနာတော်ပါ။အာမင်။ဘုရားရှင်ကမကြမ်းမှာဖြစ်နေ များကိုကျမ်းမာမှုကိတနာတော်ပါအာမင်ဘုလားရှိတာကိုယ်တော်ဒီဆုံးသောသူများကိုလားရှိတာတဘောတုံအောင်မှာထားရှိတော်ပါအာမင်ကျွန်တော်ဒီနေ့လည်းအခြေအနေတွေရှိပါတယ်ဒါကတော့ကျွန်တော်တို့ဒီမှာဒီမှာလည်းချိန်ထားတဲ့အတိုင်းကျွန်တော်တို့ရဲ့ဆက်နှစ်ချိန်မြောက် stars ပညာရှင်များဝယ်နေပညာခန္ဓာရှိပါတယ်အဲဒီခန္ဓာမှာလည်းပါဝင်ပြီးကြဖို့ပဲတနားရတော့ကျွန်တော်စောင့်เนาะကျွန်တော်ဆလာပြီးတနားရတော့ကျွန်တော်စောင့်ကျွန်တော်ဆလာပြီးမယ် နဖယ်လိုပါဖတ်ပြီးတော့နားရောက်တော့စာဖြစ်တဲ့အတွက်ကြောင့်အောက်မှာခန္ဓာရှိတဲ့အတွက်ကြောင့်ဒီမှာကျွန်တော်ဗတ်တမန်ကောင်ကြီးရတယ်ပြီးတော့တက်ကြီးတွေအတွက်ကိုထောက်ပံ့ခြင်းရှိပါတယ်အဲ့ဒီပုံကဒီနေ့တို့ပေါ်ပဲကျေးဇူးပြုပုံပုံများအတွက်ပေါ်တက်ကိုချွတ်ရတော့နော်မိမိတို့ရဲ့အဲအငွေများကိုဒီဘုရားအတွက်ကျွန်တော်အဲတိပိကြောင်းကြပါတယ်နောက်ချက်ကဒီမှာပြက်ပြိမှာနော်ကျွန်တော်တို့ဒီနေ့2014ခုနှစ်အတွက် ကျွန်တော်တို့နော်50 plus ပေါင်းပြီးစတော့ကြောင်းတော့ပါထုတ်ထားပါတယ်နော်တော်တော်လေးကိုလေးစစားနဲ့လောက်လောက်ပပစစ်ပြီးထုတ်ထားပါတယ်တကယ်ပြင်ပြက်ကြရတော့ပေါင်ကကြတော့ကျွန်တော်ထောင်းနေပဲရောင်းတယ်ဘာလို့ကိုယ်တွေအားလုံးဝယ်နိုင်အောင်ဝယ်ပြီးတဲ့ပြင်နောက်ကိုလည်းတစ်ခါပြီးနှုတ်နိုင်အောင်ပါနော်ထောင်းနေပဲကျွန်တော်ဒီမှာအဲလုံအောင်ရှင်နေစီကကျွန်တော်တက်မှာရှိလုံအောင်ရှင်နေစီကကျွန်တော်ကအငွေဆိုတော့တို့ရဲ့ကြော်ညာလေးကိုသိသိကျွန်တော်တောင်းတာအဲဒီပစာလေးတွေက ဘာဖြစ်သွားလဲဆိုတော့ဒီမှာတက်တွေစီးရှုံပြန်ကြောင်းပြီးတယ်နေထားပါเนาะအဲ့ဒါမှလည်းကျွန်တော်တို့အားလုံးဝယ်ယူအားပေးချဖို့အတွက်ကိုကျွန်တော်နဲ့အဲကကြာမြင့်တာရက်ခါဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့အုံးသက်ရှိဒီနားပြီးတဲ့အခါမှာလာမယ့်တနင်္ဂနွေဆိုရင်ရှိရတယ်เนาะမဟုတ်သေးဘူးနောက်တော့တနင်္ဂနွေ15ရက်နေ့မှာကျောင်းသားဟောင်းများရောကျောင်းသားတင်များရောကျွန်တော်တို့ဆက်ပေးပြီးတော့အဲ့ဒီမှာကျွန်တော်တနာသင်ကြားမှုပြန်ဆောင်ဖြစ်ပါတယ် တက်လို့လည်းကျောင်းသားများအဲ့ဒီနေ့မှာပဲတခါတည်း form ယူပြီးတော့ form ဖြည့်ပြီးတော့တင်နာကိုဆက်ပြီးတက်သွားလို့ပြောတယ်ကျင်းတာပါတယ် إن الله يأمر بالعدل والإحسان وإيتاء ذي القربى وينهى عن الفحشاء والمنكر والبغي يعظكم لعلكم تذكرون